ခန်းကြီးတရားနဲ့ခုနှစ်အငယ်1မှ9ထာဝရဘုရားသည်ကောင်းမြတ်တော်မူ၍ဂုဏတော်အစဉ်အမြဲတည်သောကြောင့်ဂုံကျေးဇူးတော်ကိုချီးမွမ်းကြလော့ရန်သူ၏လက်မှထာဝရဘုရားနှုတ်၍အရှိအနောက်တောင်မြောက်အရရထဲကစုသိမ်းသောသူသည်ဟုသော ရွေးတော်မူသောသူတို့သည် ဝန်ခံကြစေသူတို့သည်တောတွင် လူစိတ်ညံရာအရ၌လေ၍နေစရာမြို့သို့ရောက်သောလမ်းကိုမတွေ့ကြ ဆာငတ်မွတ်သိပ်၍စိတ်ပြည့်ကြ၏ဆင်းရဲခံရသောအခါသာရဘုရားကိုအဟိ၍ဆင်းရဲဒုက္ခတဲကဆယ်နှုတ်တော်မူ၏သူတို့နေစရာမြို့သို့ရောက်စေခြင်းဟံဖြောင့်သောလမ်းဖြင့်ပို့ဆောင်တော်မူ၏လူသားတို့၌ပြုတော်မူသောဂုဏနှင့်အံပွေသောအမှုတော်တို့ကိုထောက်၍သာရဘုရား၏ဂုံကျေးဇူးတော်ကိုချီးမွမ်းကြစေအကြောင်းမူကားတောင့်တသောဝိညာဉ်ကို ရောက်ရဲစေ၍ မွတ်သိပ်သောဝိညာဉ်ကိုလည်းကောင်းသောအရာနှင့်ဝတ်စေတော်မူ၏အငယ်30မှ16ထိုသူတို့သည်ဘုရားသခင်အမိန်တော်ကိုညှင်းဆန်၍အမြင့်ဆုံးသောဘုရား၏အကြံတော်ကိုမထီမဲ့မြင်ပြုသောကြောင့်မှောင်မိုက်တေမင်းရိပ်၌ထိုင်လျက်ဒုက္ခနှင့်၎င်းတန်ကြိုးနှင့်၎င်းချီနှောင်လျက်နေရကြ၏ဘုရားသခင်သည် အမှုရောက်စေ၍သူတို့စိတ်ကိုနှိမ်ချတော်မူ၏ သူတို့သည်လဲ၍ထောက်မှသောသူမရှိဘဲဆင်းရဲခံရသောအခါသာရဘုရားကိုအော်ဟစ်၍ဆင်းရဲဒုက္ခတဲကကယ်တင်တော်မူ၏မှောင်မိုက်နှင့်တေမင်းအရေးထဲကထုတ်ဆောင်၍သူတို့ချီနှောင်ခြင်းကို ဖြေတော်မူ၏လူသားတို့၌ပြုတော်မူသောဂုဏနှင့်အံပွေသော အမှုတော်တို့ကိုထောက်၍သာရဘုရား၏ဂုံကျေးဇူးတော်ကိုချီးမွမ်းကြစေအကြောင်းမူကားခြေဝါတကားတို့ကိုချိုး၍ တန်ကလန့်တို့ကို အပိုင်းပိုင်းဖြတ်တော်မူ၏အငယ်19မှ22မိုက်သောသဘောရှိသောသူတို့သည်လမ်းလွှဲ၍ဒူးရိုက်ကိုပြုသောကြောင့်ဆင်းရဲခြင်းနှင့်တွေ့ကြုံရကြ၏စားစရာမျိုးကိုယွံ၍သေခြင်းတကားငါအနီးသို့ရောက်ကြ၏ဆင်းရဲခံရသောအခါဒါရဘုရားကို အော်ဟစ်၍ဆင်းရဲဒုက္ခတဲကကယ်တင်တော်မူ၏ နှုတ်ကပတ်တော်ကိုလွတ်သဖြင့်သူတို့အနာကိုငြိမ့်စေ၍ဖြစ်စည်းခြင်းအရာများတဲ့ကနှုတ်ယူတော်မူ၏လူသားတို့၌ပြုတော်မူသောဂုဏနှင့်အံပွေသောအမှုတော်တို့ကိုထောက်၍သာရဘုရား၏ဂုဏ်ကျေးဇူးတော်ကိုချီးမွမ်းကြစေကျေးဇူးတော်ဝန်ခံရရစ်ကိုပူဇော်၍ရှင်လန်းသောအတန်နှင့်တကားအမှုတော်တို့ကိုကြားပြောကြစေငယ်23မှ32 သင်္ဘောစီးလျက်ပင်လယ်ကိုကူး၍ရေများပေါ်မှလှုပ်ဆောင်သောသူတို့သည်နည်းနည်းရာရ၌သာရဖျား၏အမှုတော်တို့နှင့်အံ့ဘွယ်သော အမှုတို့ကိုမြင်ရကြ၏အမိန်တော်ရှိ၍လေပြင်းမုန်တိုင်းတိုက်သည်ဖြင့်လှိုင်းတဘိုးတို့ကိုထစေ၏မိုးကောင်းကင်တိုင်အောင်တက်လျက်နည်းနည်းရာတဲသို့ဆင်းလျက်တွေ့သောဘေးကြောင့်သူတို့သည် စိတ်ပြက်ကြ၏တလဲလဲသွားလျက်ရင်မူသောသူကဲ့သို့ တင်းရင်လျက်နေ၍ညံတိမ်မြုပ်ခြင်းရှိကြ၏ဆင်းရဲခံရသောအခါဒါဝရဘုရားကိုအော်ဟစ်၍ဆင်းရဲဒုက္ခတဲကထုတ်ဆောင်တော်မူ၏လေပြင်းကိုပျောက်စေတော်မူ၍လှိုင်းတဘိုးများလည်းညင်ဝတ်ကြ၏ထိုတို့ညင်ဝတ်သောကြောင့်သူတို့သည်ဝမ်းမြောက်ကြ၏အလိုရှိရာသင်္ဘောစိတ်တို့ပို့ဆောင်တော်မူ၏လူသားတို့၌ပြုတော်မူသောဂုဏနှင့် အံ့ဘွယ်သောအမှုတော်တို့ကို ထောက်၍ထာဝရဘုရား၏ဂုဏ်ကျေးဇူးတော်ကိုချီးမွမ်းကြစေ။လူပရိသတ်၏အလယ်မှာထာဝရဘုရားကိုချီးမြှောက်၍၊အသက်ကြီးသူတို့၏အစည်းအဝေး၌ချီးမွမ်းကြစေ။မြစ်တို့ကို လွင်ပြင်ဖြစ်စေခြင်းငှါ၎င်း၊စမ်းရေထွက်ရာအရပ်ကိုလည်းသွေ့ခြောက်စေခြင်းငှါ၎င်း ပြုတော်မူ၏။မြေကောင်းသောပြည်ကို ပြည်သူပြည်သားတို့၏အပြစ်ကြောင့်ဆားမြေဖြစ်စေတော်မူ၏။တဖန်လွင်ပြင်ကို ရေနှင့်ပြည့်စေခြင်းက၎င်းတွေးချောက်သောအရက်ကိုလည်းစမ်းရည်ထွက်စေခြင်းက၎င်းပြုတော်မူ၏။ထိုအရက်၌လည်းငတ်မတော်သူတို့ကို နေရာချတော်မူ၍သူတို့သည်မိမိနေစရာဘို့မြို့ကိုတည်ကြ၏။လေလုတ်လျက်စပြည့်ရေကိုလည်းစိုက်ပျိုးလျက် မြေအသီးနှံတို့ကို ပြုစုကြ၏ ကောင်းကြီးပေးတော်မူ၍သူတို့သည်အလွန်ပွားများကြ၏သူတို့တိုးနွားများကိုလည်းရော့စေတော်မမူတဖန်သူတို့သည်ရော့၍ညှင်းဆဲခြင်းညုံညင်ခြင်း စိတ်ပူပန်ခြင်းအပြင်နှိတ်ချလျက်နေရကြ၏မင်းသားတို့ကိုအရှက်ခွဲ၍လမ်းမရှိသောတောရ၌လဲစေတော်မူ၏ဆင်းရဲသောသူကိုလည်းဒုက္ခမှထမ်းမြောက်စေ၍တိုးစုကဲ့သို့အိမ်တော်ပွားများစေတော်မူ၏ ဖြောင့်မတ်သောသူတို့သည်မြင်၍ဝမ်းမြောက်ကြ၏။ခပ်သိမ်းသောဒုစရိုက်သည်လည်းမိမိနှုတ်ကိုပိတ်ရ၏။အကြင်သူသည်ပညာရှိ၏။ထိုသူသည်ဤအမှုအရာတို့ကိုဆင်ခြင်၍ထာဝရဘုရား၏ကရုဏာကျေးဇူးတော်ကို နားလည်လိမ့်မည်